မာနာတိပါဒာဝေရမဏိစိတ်ခာပဒံသမာဓိယာမိအဒေနာဒါနာဝေရမဏိစိတ်ခာပဒံသမာဓိယာမိအပရမจริยาဝေရမဏိစိတ်ခာပဒံသမာဓိယာမိမုဇာဝါဒာ ဝေရမဏိစိက္ခာပဒံသမာဓိယာမိသုရာမေရယမကြပမာဒဌာနာဝေရမဏိစိက္ခာပဒံသမာဓိယာမိဝိကာလဘောဇနာဝေရမဏိစိက္ခာပဒံသမာဓိယာမိနကြဂီတဝါဒိတဝိစုကဒါသနာ ဝေရမဏိစိက္ခာပဒံသမာဓိယာမိမာလာခန္ဓာဝိလေပနဓာရဏမန္ဒနာဝိဘူသနာဌာနာဝေရမဏိစိက္ခာပဒံသမာဓိယာမိဥကြစယနာမဟာစယနာဝေရမဏိစိက္ခာပဒံသမာဓိယာမိဇာတရူပရကြတပဋိက္ခဏာ ဝေရမဏိစိက္ခာပဒံသမာဓိယာမိဒါသစိက္ခာပဒံ